အခန်းကြီး6အငယ်1မှ9တင်တို့နှင့်သားမီးတို့သည်တင်တို့၏ဘုရားသခင်သာရဘုရားကို ကြောက်ရွံ့၍ငါပေးထားသော ပြည့်ညတ်တရားတော်ရှိသမျှတို့ကိုတသက်လုံးစောင့်ရှောက်မိအကြောင်းနှင့်တင်တို့၏အသက်တာရှည်စေမိအကြောင်းတင်တို့တွား၍ဝင်စားလက်တန်သောပြည်၌ကျင့်ဖို့ရာတင်တို့အားငါတွန်တင်စိတ်သောငါတင်တို့၏ဘုရားသခင်သာရဘုရားမှားထားတော်မူသော စီရင်ထုံးဖွဲ့ချက် ပညာတရားဟုမူကားအိုဣဒရလအမျိုးဘိုးဘေတို့၏ဖျားသခင်သာရဖျားဂတိတော်ရှိသည့်အတိုင်းတင်းဒီနို့နှင့်ပြားရည်စည်းသောပြည်၌ချမ်းသာရ၍အလွန်ပွားများမည်အကြောင်းနားထောင်လော့တတိနှင့်ကျင့်ဆောင်လော့အိုဣဒရလမျိုးနားထောင်လော့ငါတို့၏ဖျားသခင်သာရဖျားသည်တဆူဒီသောသာရဖျားဖြစ်တော်မူ၏ဒီဖျားသခင်သာရဖျားကို စိတ်နှလုံးအကျွင်းမဲ့အစွမ်းတတ္တိရှိသည်မြတ်နေချစ်လော့ယနေ့ငါမှားထားသော စကားကိုနှလုံးသွင်းရမည်ထိုစကားကိုတင်ဤသားသမီးတို့အားကြိုးစား၍တွင်တင်ရမည်အိမ်၌ထိုင်လျက်နေသည်ဖြစ်စေခရီး၌သွားသည်ဖြစ်စေအိတ်လျက်ထားလျက်ရှိသည်ဖြစ်စေ ထိုစကားကို ပြောရမည်ထိုစကားကိုလည်းတင်ဤလက်၌လက္ခဏာတက်သေးဖို့ရ၎င်းတင်ဤမျက်စိကြားမှာ တင်းချစ်ကဲ့သို့၎င်းခြီထားရမည်အိမ်တကားမြို့တကားတို့၌လည်းရေးထားရမည်အငယ်တဆေမစကုနေတင်မတီသောမြို့ကြီးမြို့မြတ်တို့ကို၎င်းတင်မဖြစ်ဘဲကောင်းသော အရာနှင့်ပြည့်သောအိမ်တို့ကို၎င်းတင်မတူးသော ရေထွင်းတို့ကို၎င်းတင်မဆိုင်မပြိုးသောစပြည့်ဥယျာဉ်နှင့်တန်လွင်ပင်တို့ကို၎င်းတင့်အားပေးခြင်းဟံ သင်ဤအဖအာဗြဟံဣဇက်ယာကုပ်တို့အားကျိန်ဆိုတော်မူသောပြည်သို့သင်ဘုရားသခင်သာရဘုရားသည်တင့်ကိုဆောင်တွင်းတော်မူ၍တင်သည်ဝါစွာစားလျက်နေရသောအခါကျွန်ခံနေရာအေဂုတုပြည်မှတင့်ကိုကယ်နှုတ်ဆောင်ယူခဲ့သောသာရဘုရားကိုမမေ့လျော့မိအကြောင်းကိုကိုကိုတတိပြုလော့ဒီဘုရားသခင်သာရဘုရားကို ကြောက်ရွံ့ရမည်ထိုဘုရားသခင်ကိုသာဝတ်ပြုရမည် ။နာမတော်အားဖြင့်လည်းကျိန်ဆိုခြင်းကိုပြုရမည်။အခြားတပါးသောဘုရား၊သင့်ပတ်လည်၌နေသောလူမျိုးတို့၏ဘုရားကိုမဆည်းမကပ်ရ။သင်၏ဘုရားသခင်ထာဝရဘုရားသည်သင်တို့၌အပြစ်ရှိသည်ဟုယုံလွယ်သောဘုရားဖြစ်တော်မူ၏။သင်၏ဘုရားသခင်ထာဝရဘုရားသည်သင့်ကိုအမျက်ထွက်၍မြေကြီးပြင်မှသုတ်သင်ပယ်ရှင်းတော်မူမည်ဟုစိုးရိမ်စရာရှိ၏။သင်သည် မာသအရပ်၌ပြုသကဲ့သို့ တင်ဤဘုရားသခင်သာရဘုရားကိုအစုံအစမ်းမပြုရတင်ဤဘုရားသခင်သာရဘုရားထားတော်မူသောတက်တေခံချက်စီရင်ချက်ပညာတရားတို့ကိုကြိုးစား၍စောင့်ရှောက်ရမည်အငယ်၁၈မှ25တင်ဒီချမ်းသာရခြင်းက၎င်းဒါရဘုရားဂတိတော်ရှိသည့်အတိုင်းယံသူ အပေါင်းတို့ကိုတင့်ရှိမှနှင်ထုတ်သည်ဖြင့် သင်ဤဘိုးဘေးတို့အားကျိန်ဆိုတော်မူသောပြည်မြတ်ကိုဝင်စား၍နေခြင်းက၎င်းဒါဝရဖျားရှေ့တော်၌ဖြောက်မှလျှောက်ပတ်သောအမှုတို့ကို ပြုရမည်။နောင်ကာလ၌သင်ဤသားကငါတို့ဖျားသခင်ဒါဝရဖျားထားတော်မူသောဤတတိခံချက်စီထုံးဖွဲ့ချက်တို့သည်အဘယ်သို့ဆိုလိုသနည်းဟု မေးမြန်းလျင်သင်ကငါတို့သည်အေဂုတုပြည်၌ဖာရောဘင်ဤကျွန်ဖြစ်၍နေစဉ်က ထာဝရဘုရားသည်အားကြီးသောလက်တော်နှင့်ငါတို့ကိုအဲဂုတုပြည်မှနှုတ်ဆောင်တော်မူ၏။ထာဝရဘုရားသည်လည်းကြီးမားခက်ထန်သော နမိတ်လက္ခဏာအံပွဲတရေတို့ကိုအဲဂုတုပြည်အပေါ်မှ၎င်းဖာရောဘီနှင့်နန်းတော်သားတို့အပေါ်မှ၎င်းငါတို့မျက်မှောက်၌ပြတော်မူပြီးလျှင်ငါတို့ဘိုးဘေးတို့အားကျိန်ဆိုတော်မူသောပြည်တို့တွင်၍နေရာချခြင်းအလို့ငါထိုပြည်မှနှုတ်ဆောင်တော်မူ၏ ထာဝရဘုရားသည်ယနေ့တိုင်အောင်ကျေးဇူးပြုတော်မူသကဲ့သို့၊ငါတို့အသက်ကိုစောင့်တော်မူမည်အကြောင်း၊ငါတို့သည်ကိုယ်အကျိုးကိုထောက်၍ငါတို့ဘုရားသခင်ထာဝရဘုရားကို ကြောက်ရွံ့လျက်၊ဤပညတ်အလုံးစုံတို့ကိုကျင့်စေခြင်းငှါမှာထားတော်မူ၏။သို့ဖြစ်၍ငါတို့ဘုရားသခင်ထာဝရဘုရားမှာထားတော်မူသည်အတိုင်း၊ဤပညတ်အလုံးစုံတို့ကိုရှေ့တော်၌ကျင့်စောင့်ခြင်းငှါသတိပြုလျှင်၊ဖြောင့်မတ်ရာသို့ ရောက်ရကြလိမ့်မည်ဟုပြန်ပြောရမည်